။သာသနာတော်တက္ကရီ2550ခုနှစ်ကောဇာတက္ကရီ1389ခုနှစ်ပထမဝါစုလဇန်6ရက်ခရစ်နှစ်2015ခုဇွန်လ21ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော်ဥဒမတာမိရှင်ခေမိန်တာနှင့် BAPD အသင်းကြီးတို့မှ ကြီးမူကျင့်ပါခတ်တဲ့ရှင်မင်းဆရာတော်ဤအချင်းပြည့်မဟာစီတတိပဌာဝိပဒနာဆယ်ရက်တရားစခန်းအောင်ပွဲခန္ဓာကြီးမှာဘုန်းကြီးဩဝါဒပဌာအနေအချင်းပြောရမယ်ဆိုရင်တော့တိုက်တွန်းစကားပဲဘုန်းကြီးပြောမှာပါဒါနေ့စဉ်နေ့စဉ်လည်းပဲဒီတိုက်တွန်းစကားလေးနဲ့ပဲဘုန်းကြီးဩဝါဒပေးခဲ့ပါတယ် ဒီဩဝါဒတရားလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာယခုလိုတရားစခန်းပွဲတွေကျင်းပတဲ့အခါမှာဆရာတော်ဘုရားကြီးဟာတက္ကတရားပထမဖွင့်ပွဲနေ့မှာကြွပြီးတော့ခွင့်လွှတ်ပေးပါတယ်တက္ကတရားပိတ်ပွဲနေ့မှာအောင်ပွဲနေ့မှာဆရာတော်ဘုရားကြီးကြွပြီးတော့ချီးမြှင့်ပေးပါတယ်အဲ့လိုချင်းမြင့်တဲ့နေရာတိုင်းမှာဘုန်းကြီးကနောက်ကဆရာတော်ဘုရားကြီးနောက်ကပစ္စသမနာအဖြစ်နဲ့လိုက်ပါခဲ့ရပါတယ် အဲ့ဒီလိုအောင်ပွဲကျင်းပတိုင်းကျင်းပတိုင်းကျေးဇူးရှင်ဆရာတော်ဘုရားကြီးဟာဒီဩဝါဒ၃ခုမင်းတိုက်တွန်းပြီးတော့ဩဝါဒပေးနေရှိပါတယ်။အဲ့ဒီဩဝါဒကထာလေးကိုပြောကြားခင်မှာပေါ့။ဆိုတော့ဆရာတော်ဝိမတာမိမှလည်းပဲကျေးဇူးတင်စကားလေးပြောသွားတယ်။ဒုတိယဥဒ္ဒါဖြစ်တဲ့ဒါဂာယိဥဒ္ဓမောတော်ကလည်းပဲကျေးဇူးတင်စကားလေးပြောသွားတယ် ဘုန်းကြီးကလည်းပဲဒီဆရာတော်ဝိမတာမိခမိန်တန်နဲ့ဘေးဘေးတင်းကြီးကိုပဲပြန်ပြီးကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးတက်တော်ထင်ရှားရှိစဉ်ဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာရရွာမှာစပြီးတော့တရားပြီးတဲ့အချိန်တရားပြတဲ့အချိန်မှာ ဒီသတိပဋ္ဌာန်ဝိပဿနာပြန်ပွားရေးအတွက်ဆရာတော်ဘုရားကြီးဟာနေမှာညမှာအနေနဲ့အရရကပင့်လာတဲ့မြတ်တရားစခန်းလေးကိုဆရာတော်ဘုရားကြီးကိုတော်တိုင်းကြွပြီးတော့တရားပြီးတရားပြခဲ့ရပါတယ်ဘုရားတို့ရွှေဘုံမှာအဲဒီကနေပြီးတော့နိုင်ငံတော်ကနေပင့်လို့တတိယစာဝတ်ပင့်လို့ဝန်ကြီးချုပ်လူတို့ကပင့်လို့ အဲဒီမှာရန်ကုန်မြို့ကိုကြွရောက်လာတဲ့ခါကြတော့လည်းပဲအစာပိုင်းမှာဆရာတော်ဘုရားကြီးကိုတော်တိုင်မင်းအမျိုးမျိုးအနေနဲ့ပြင်သမျှတရားစခန်းပွဲတွေကိုကိုတော်တိုင်ကြွရောက်ပြီးတော့တရားပြန်ပေးပါနောက်အဲ့ဒီကနောက်ဆရာတော်ဘုရားကြီးမှာတပိတာဝကကြီးထွန်းကားလာတယ်ဆရာတော်ဘုရားကြီးရဲ့တပိတာဝကကြီးဆရာတော်ဘုရားကြီးရဲ့လက်အောက်မှာမာစီသာသနာရိပ်တာကြီးမှာ နာယကအဖွဲ့ကြီးဆိုတာရှိပါတယ်။ဒါနာယကအဖွဲ့မှာလည်းပဲဒီမဟာစီရိတ်တာကြီးမှာစီမံတရားပြတရားဟောစီမံအုပ်ချုပ်ဖို့နာယကအဖွဲ့နောက်ပြည်တွင်းပြည်ပနာယကအဖွဲ့ဆိုပြီးတော့နာယကအဖွဲ့ကြီးနှစ်ဖွဲ့ရှိပါတယ်။အထူးအဖြင့်တော့ဇာတော်ဘုရားကြီးရဲ့အနီးမှာ

ပြရတဲ့နိုင်ကဆရာတော်ရှိပါတယ်။နောက်ပြီးတော့ရိတ်တာကြီးမှာလာလာသည်မြတ်ကုသိုလ်ရှင်များကိုလက်ခံပြီးတော့ဘုရားတန်ត្រနုကအဖွဲ့ချုပ်နဲ့တွဲပြီးတော့ဆောင်ရွက်ရတဲ့နိုင်ကဆရာတော်ရှိပါတယ်။ပြပါယောဂီများကိုတရားပြပေးရတဲ့နိုင်ကရှိပါတယ်။ဆရာတော်ဘုရားရဲ့လက်အောက်မှာအဲဒီနိုင်ကဆရာတော်များနေ့စဉ် ဒီတရားပေးတရားပြတဲ့လုပ်ငန်းတွေဆောင်ရွက်ကြရပါအနေနဲ့ရရကမြန်မာပြည်ထဲမှာမြို့မြို့ပြွာရွာကဒီလိုတရားစခန်းတွေဖွင့်လို့လို့တရားအထုတ်လို့လို့တရားစခန်းပြင့်တဲ့အခါမှာတစ်ချိန်လုံးကတော့ဆရာတော်ဘုရားကြီးကိုတော်တိုင်ပဲကြွရောက်ပါပြီမဲ့သူဆရာတော်ဘုရားကြီးရဲ့လက်အောက်မှာနာယကဖွဲ့ကြီးပေါ်လာတဲ့အခါကျတော့အဲ့ဒီမှာ လာပြီးတော့ပြင့်တဲ့တရားစခန်းတွေကိုနာယကဆရာတော်များအလက်ကျကြွပြီးတော့တရားစခန်းတွေဖွင့်ပေးကြပါတယ်။နောက်အဲ့ဒီနဲ့နောက်ပိုင်းမှာအာဇီသာလရိတ်တကြီးမှာယောဂီတွေကအင်တန်ကိုများပြားပါတယ်။များပြားလာတဲ့အခါကျတော့တရားပြတရားပေးရတဲ့ဆရာတော်တွေနာယကဆရာတော်တွေသိပြီးတော့အချိန်ပေးပြီးတော့မကြွနိုင်တော့ပါဘူး အနေနဲ့ရရကလာပြတဲ့တရားစခန်းတွေကိုအဲ့ဒီကြတော့ဆရာနာယကဆရာတော်များရဲ့အောက်မှာဓမ္မဂတိကအပွဲဆိုတာဓမ္မဂတိကအပွဲကြီးတစ်ပွဲရှိပါတယ်အဲ့ဒီဓမ္မဂတိကဆရာတော်များကလက်ပတ်ပြီးတော့အဲ့ဒီတရားစခန်းတွေလက်ပတ်ဖွင့်ပေးရပါတယ်။နောက်အဲ့ဒီလိုပြည်တွင်းမှာလာတရားစခန်းတွေညာလာတဲ့အခါကျတော့ဒီဓမ္မပတိကကမ္မဋ္ဌာန်းဆရာနဲ့မလုံလောက်တော့ပါဘူး အဲ့ဒီဓမ္မပရိကအဖွဲ့ကြီးရဲ့အောက်မှာဝန်ဆောင်တန်ခါအဖွဲ့တယ်ဆိုတာရှိပါတယ်အဲ့ဒီဓမ္မပရိကအဖွဲ့နဲ့ပူးပေါင်းပြီးတော့တခါဝန်ဆောင်တန်ခါအဖွဲ့ရနေပြီးတော့အနေနဲ့ရရကတရားစခန်းနေပြင်းတဲ့အခါမှာကြွားရောက်ပြီးတော့တရားပြတရားဟောပြရပါတယ်အဲ့ဒီလိုအစဉ်စဉ်ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးရဲ့အောက်ကနေပြီးတော့အစဉ်စဉ်တန်ခါပြုလုပ်ငန်းတွေကို ကျေကျေပြန့်ပြန့်ဆောင်ရွက်ပါတယ်။အဲဒီလိုပြည်တွင်းမှာတရားစခန်းတွေအောင်မြင်တရားပွဲတွေအောင်မြင်ယောဂီတွေများပြားအဲဒီကံမှာပြည်ပမှာရှိနေတဲ့မြန်မာဘုရားဘာသာမူဝင်မိသားစုများလည်းဒီဆရာတော်ဘုရားကြီးများကြွရောက်ပြီးတော့တရားပြပေးဖို့ပြည့်ရောက်တဲ့အခါကလည်းမှာကျေးဇူးတော်ရှင်မောင်ကြီးဆရာတော်ဘုရားကြီးနဲ့ပထမဦးဆုံးနောက်ပါ၄ပါး ဆရာတော်ဘုရားကြီးပါအောင်လည်းနားပါကြွတော်မူပါအဲ့ဒီပထမဆရာတော်ဘုရားကြီးကြွစေကံမှာ3လလောက်ကြာတယ်လို့ထင်ပါတယ်နှစ်လကျော်3လလောက်ကြာတယ်အဲ့ဒီမှာဒီရှိပိုင်းကမေရီလင်းပြည်နယ်ရှိတဲ့သို့တော်ကပြောသွားတဲ့ကာယုချင်းများကာယုထုံးဝေးလို့စတယ်ဘုရားဘာသာဝင်မိသားစုများအဲ့ဒီတော့ကများများစားစားလည်းမရှိသေးပါဘူး အဲ့ဒီမှာမာစီဆရာတော်ဘုရားကြီးကြွရောက်လာတဲ့ကံမှာတပည့်တော်တို့စီအမြဲတမ်းကိုယ်ွယ်စည်းကပ်ဖို့တန်ခါတပါးချင်းညင်တော်မူပါဗျာလို့တယောက်တောင်းတဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကဒီနေရာမှာဆရာတော်ဥကေလာတာကိုဆရာတော်ဘုရားကြီးချင်းညင်ခဲ့ပါတယ်ထားပေးခဲ့ပါအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်ပဲဆရာတော်ဘုရားကြီးကြွတဲ့အခါကျတော့လည်းပဲအဲ့ဒီအနောက်ဘက်ကမ်းမှာရှိတဲ့ မြမဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကတပည့်တော်တို့ဘက်ကိုလည်းပဲကိုယ်ဝယ်စည်းကမ်းနိုင်ဖို့အတွက်တဏှာတပါးကြီးမြောက်တော်မူပါထားပြီးတော်မူပါဆိုလို့ဆရာတော်ဥဒိလနန္ဒဘိဝန္တကိုဆရာတော်ဘုရားကြီးကြီးမြောက်ခဲ့ပါတယ်အဲဒီလိုနဲ့ပြည်ပခရီးတွေကပြည်ပကပင်တိုင်းပင်တိုင်းဆရာတော်ဘုရားကြီးကိုတော်တိုင်ပဲကြွခဲ့ပါတယ်ကိုတော်တိုင်ကြွနိုင်တော့ နောက်တက်တော့ရတော့ကြီးလာတဲ့အခါကာလကြတော့ဆရာတော်ဘုရားကြီးကိုရောတိုင်းမကြွနိုင်နိုင်တဲ့အခါကြတော့ဆရာတော်ဘုရားကြီးရဲ့လက်အောက်မှာရှိတဲ့မဟာစီရိတ်တကြီးရဲ့နာယကဆရာတော်ကြီးဖြစ်တဲ့ဆရာတော်ဥပနိဒာဘိဝန္တာဆရာတော်ဘုရားကြီးစေလွတ်ဖို့စီမံနေပါတယ်အားလုံးစီမံခံွယ်ပြီးသားပါပဲအဲဒီမှာဆရာတော်ဘုရားကြီးဟာ ဒီကြတဲ့မှာပဲဆံတော်မူသွားပါတယ်ဆံတော်မူသွားတဲ့အခါကျတော့ဆရာတော်ဘုရားကြီးတက်တော်တင်ရှာမရှိဆရာတော်ဘုရားကြီးဆံတော်မူသွားတဲ့နောက်ပိုင်းမှာယခုရွှေတော်ဘုန်းဆရာတော်ကြီးဆိုရယ်ဆရာတော်ကြီးဗဏိတပြေဝန္တမဟာစီသာသနာရေးတာကြီးရဲ့ဟောဝါဒစီရဆရာတော်ကြီးအဖြစ်နဲ့ဒီရင်ဒီပါရေးတာဌာနများကိုအားလုံးစီမံအုပ်ချုပ်ပြီးတော့ ဆရာတော်ဘုရားရဲ့လက်အောက်မှာနာယကအဖွဲ့ဓမ္မဂတိကအဖွဲ့ဝန်ဆောင်အဖွဲ့အလုံးရှိပြီးသားဖြစ်ပါတယ်။အဲဒီမှာဆရာတော်ဘုရားကြီးကတော့ပြည်တွင်းမှာမာစီဆရာတော်ဘုရားကြီးကဲ့သို့အပူဇော်ခံပြီးတော့ဆောဝိတ္တနဲ့တန်ခါကိစ္စဒုမင်္ဂလာဒုမင်္ဂလာကိစ္စလေးတွေကိုဆရာတော်ဘုရားကြီးဆောင်ရွက်ပြီးပြီးကျန်တဲ့နာယကအဖွဲ့က ယောဂီတို့ရှင်များကိုယဟန်တော်များဆိုရင်ယဟန်တော်မြို့သားဆိုမြို့သားမြို့သမီးဆိုမြို့သမီးအဲ့လိုစစ်ဆေးပြီးတရားပြတတ်ပြီးပါအဲ့ဒီချိန်မှာဒီဇာတော်ကြီးဥပနိဒဘိဝန္တရွှေတော်မုန်းဆရာတော်ကြီးပေါ့ခုရွှေတော်မုန်းဆရာတော်ဘုရားကြီးရဲ့ဒီဘသာသနာပြုခီးတွေကိုဆရာတော်ဘုရားကြီးကိုယ်တိုင်ကြွပါနောက်ဆရာတော်ဘုရားကြီးရဲ့လက်အောက်ကနေပြီးတော့ရိတ်တဌာနခွဲသွားတဲ့ချမ်းမြေရိတ်တဆရာတော် အဲချမ်းမြေ့တာဆရာတော်ယုဒရကဘိမန္တာလည်းပဲဒီမှာဆရာတော်ဘုရားကြီးနဲ့အတူပထမဦးဆုံးခရီးစဉ်ကစပြီးတော့ဒုတိယခရီးစဉ်တတိယခရီးစဉ်စသည်ဆရာတော်ဘုရားကြီးနဲ့အတူလက်တွဲပြီးတော့ပါလာတာဖြစ်တဲ့အတွက်ကြောင့်မို့အဲဒီမှာဆရာတော်ဘုရားကြီးတက်တော့တင်ရှားမရှိတော့တဲ့နောက်ပိုင်းမှာချမ်းမြေ့တဲ့ဆရာတော်ဘုရားကြီးကလည်းပဲသာသနာပြုခရီးကိုပြည်ဝင်ပြည်ပသာသနာပြုခရီးကိုချရောက်ပါတယ်။နောက်အဲ့ဒီနောက် ပထမရန်တိဆရာတော်ကြီးကုလနာဘိဝန္တာဒီဆရာတော်ဘုရားကြီးဟာလည်းပဲပြည်တွင်းမှာရှိတဲ့ယောဂီတော်ရှင်များကိုလည်းပဲတရားဟောတရားပေးပြီးတော့ပြည်ပကတရားဓမ္မများပြည့်လျောက်ချေရပြည်ပသာသနာပြုခီးတွေကိုလည်းပဲအချိန်ပေါင်းများစွာကြွတော်မူခဲ့ပါတယ်အခုဒီဆရာတော်ဘုရားကြီးများဟာတက်တော်90 ရွှေတော်ဘုန်းဆရာတော်ဘုရားကြီးဆိုရင်90ကျော်ပါပြီ95နှစ်ချမ်းမြေတဆရာတော်ဘုရားကြီးဆိုရင်80နဲ့8နှစ်တတော်ကြီးကြီးကုန်ပါပြီအဲဒါဆရာတော်ဘုရားကြီးရဲ့နေရာကိုတာဝန်ယူရတဲ့ပုဂ္ဂိုလ်များဒီလိုပဲဆရာတော်ဘုရားကြီးဆောင်ရွက်ခဲ့တဲ့အတိုင်းပြည်တွင်းသာသနာလူပြည်ပသာသနာလူမဟာစေတတိပဋ္ဌာန်တရားတွေပြန်ပွားရေးအတွက်ကြိုးစားပြီးတော့လက်ဆင့်ကမ်းဆောင်ရွက်တော်မူခဲ့ကြတယ် ခုဒီဆရာတော်ဘုရားကြီးများတက်တော်ကြီးပြီဖြစ်တဲ့အတွက်ဒီဘသာသနာပြုပြီးကြွနိုင်တယ်ဆိုပေမဲ့ပြင့်တဲ့မြန်နေရာတိုင်းကိုမကြွနိုင်တော့ပါဘူးနေရာတနေရာကိုပဲထိုင်ပြီးတော့အဲ့ဒီနေရာမှာပဲသတင်းသုံးပြီးတော့တရားပေးရပါအဲ့တော့ဒီဆရာတော်ဘုရားကြီးတွေတက်တော်ရတော့ကြီးလာတဲ့အခါမှာဒီတာဝန်ဟာဘုသူ့ပေါ်ရောက်လေဆိုရင်ဘုရားပေါ်ရောက်နေပါပြီ မဟာစေတရိပ္ပံတရားပြန်ပွားရေးအတွက်ဟာဘုရားတို့ရဲ့တာဝန်တွေဖြစ်နေပါပြီ။အဲလိုတာဝန်တွေဖြစ်နေတဲ့အတွက်ကြောင့်မို့ဒီကဆရာတော်ဥဒ္ဓမတာမေဥဆောင်ပြီးတော့ဒီဒီတင်းကြီးမှာကြီးမှုပြီးတော့ဒီမဟာစေတရိပ္ပံတရားစခန်းဆိုတော့ဒီဥက္ကဋ္ဌဒကာတာယကကြီးဥဒ္ဓမောင်တော်ပြောသွားတယ်၃ကြိမ်လို့ပြောသွားတယ် ဒီနေရာကိုဘုန်းကြီး၄ချိန်ရှိပါပြီ2009တော့ကတစ်ချိန်ဘုန်းကြီး2009မှာတော့ကဒီကကျောင်းကြီးအခုတင်ကျောင်းတော်ကြီးပြင်ပြီးတော့ဆောက်လုပ်တော့မှာဖြစ်တဲ့အတွက်အဲ့ဒီအချိန်မှာမိရေရေအလုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒီ2009တော့မှတရားစခန်းမဖြစ်ခဲ့ပါဘူးအဲ့ဒီလိုမဖြစ်တဲ့အခါမှာဒီကအမှုဆောင်ဖြစ်တဲ့ဒါယိကမာကြီး တူတယ်ဒေါတိမေသိန်းဒေါတိမေသိန်းရဲ့အိမ်မှာဘုန်းကြီးမပြတ်အောင်ဆိုပြီးတော့အဲ့ဒီမှာတရားစခန်းတရက်တရားစခန်းလေးဘုန်းကြီးတို့ဆောင်ရွက်ခဲ့ပါဒေါတိမေသိန်းအိမ်မှာဒီ2009ခုနှစ်ကဒီမှာစခန်းမဖြစ်တော့လို့အားကြောင့်လေရေတွေမီးတွေအားလုံးဖြတ်တာအဲ့တော့ဘုန်းကြီးကအဲ့ဒီအချိန်မှာပြန်မသွားပြီးတရင်သုံးလဲဆိုဗောဓိမိုးเจ้าမှာကိရဏဝိဟာရเจ้าမှာတော့တရင်သုံးတယ် အဲတရင်သုံးပြီးတော့ဒါပေမဲ့လို့ဒီမှာရေတွေမီးတွေမရှိလို့ဘုန်းကြီးကိုချမ်းသာအောင်ဆိုပြီးတော့ပို့ပေးထားတယ်ဒါပေမဲ့ဘုန်းကြီးကလည်းဩကဘာမှာတကယ်ကိုချမ်းသာဆုံးအင်အားကြီးဆုံးနိုင်ငံကြီးမီးမရှိဘဲနဲ့နေကြရတယ်ဆိုတာလေနေဖို့အောင်ဒီမှာဒီမှာပဲဆိုဘုန်းကြီးတရားတားတာတဲ့တရားဘုန်းကြီးမဟုတ်ဘူးလို့နေဖို့နေချင်တာမီးမရှိဘဲနဲ့နေချင်လို့ဆိုပြီးတော့ဒီမှာလာနေတာ ဒီမှာ10ရက်ကိုကြီးနေတယ်ဒီဟောဒီဓမ္မရမြေအောက်ထပ်မှာအဲ့ဒီမှာမိဆက်ကလေးဟိုတရုံမိဆက်ကလေးလာထုံးပြီးတော့ဒီဟာဘုန်းကြီးဥဒ္ဓမတာမီတော့တကယ်ဒီထဲမှာအေးချမ်းချမ်းနဲ့ချမ်းလိုက်တာလည်းလုံးမယ်အေးလိုက်တာလည်းလုံးမယ်အဲမိရလည်းအဲ့ဒီမိဆက်ကလေးထုံထုံထုံထုံထုံထုံနဲ့ဒါလေးထုံးတာဒါလေးနဲ့ဘုန်းကြီးတို့နေခဲ့ဒါမှမဟုတ်တကယ်အင်အားကြီးနိုင်ငံအချမ်းသာဆုံးနိုင်ငံကြီးမှာမင်းမရှိပဲနိုင်ငံဆယ်ရက်နေခဲ့ဘူးတယ်ဆိုတာလေးဒီဘုအောင်စီဘုန်းကြီးအဲ့ဒီတော့ 2009မှာဟောလုပ်ခဲ့ပါနောက်2017မှာထင်ပါတယ်အဲ2012မှာဒီတင်ကြောင်းတော်ကြီးပြီးတော့ရေသက်ရှာအောင်ပွဲကြီးဘုန်းကြီးကိုပြန်ပါတယ်အောင်ပွဲထိမှဒါပေမဲ့ဘုန်းကြီးကအဲ့ဒီအချိန်မှာမာစီတန္တနာရိပ်တာကြီးမှာဩဝါဒစရိယဆရာတော်အတိတ်တင်မြောက်ပြီးတဲ့အချိန်ဖြစ်နေပါတယ်ဩဝါဒစရိယအတိတ်တင်မြောက်ပြီးတဲ့အချိန်ဆိုတော့ ဒီပြမသာနာပြုခီးအတွက်မဟာစီရိတ်တာကြီးအနေနဲ့ခီးစဉ်တွေကရက်တန်နေတဲ့အခြေအနေမှာဖြစ်ပါတယ်ဌာနချုပ်ကြီးအနေနဲ့ဗေဌာနမှာဘယ်မှာသွားပြီးတော့ဆောင်ရွက်ရတာမရှိဘူးဖြစ်နေတဲ့အခါမှာဘုရားအဲ့ဒီချိန်တုန်းကဆရာတော်ဥပဒ္ဒပါစာရပါအဲ့ဒီမှာဆရာတော်ဥပဒ္ဒပါစာရကိုဘုရားသူ့တောင်းပန်နေပြောပြတယ်တပည့်တော် ထားလိုက်ပါတပည့်တော်ကိုသာထားပြီးတော့ဒီမာစီသာသနာရိပ်တာကြီးရဲ့ဩဝါဒစရိယာဆရာတော်ကြီးဦးစတိလာပြင်လိုက်ရင်ပို့ပြီးတော့ကောင်းမယ်ခင်ပါလေတပည့်တော်လိုက်မယ်ဆိုလည်းလိုက်နေတယ်သို့တော်လည်းပဲဒီဆရာတော်ကြီးဟာကုမာစီရဲ့အကြီးဆုံးဩဝါဒစရိယာဆရာတော်ကြီးလည်းဖြစ်တယ်ပြည်ပမှာမဟာစီရိတ္တဌာနတွေရှိတယ်အဲ့ဒီပုဂ္ဂိုလ်ကြီးအားလုံးသိရအောင်ဒီဆရာတော်ကြီးကိုပြင်ရင်ပို့ကောင်းမယ်ဆိုတော့ ဆရာတော်ကတပါဆရာဒီလိုဆိုရင်ဆရာတော်ကိုယ်တိုင်ပြင်ပေးပါလုပ်ပေးပါဆိုတော့ဆောင်ရွက်ပေးပါမယ်ဆိုပြီးဘုန်းကြီးဆရာတော်ကြီးထံကိုလည်းသွားပြီးတော့လျှောက်ထားတယ်နောက်အဖွဲ့ကိုလည်းပဲသွားပြီးတော့ပြောတယ်အဲ့ဒီမှာဘုရားသာသနာတော်ကအဖွဲ့ချုပ်ကအလုံးဝမ်းသာပါတယ်သူတို့မှာဘယ်ကနေလမ်းစာရှာလို့ရှာမှမသိပဲဖြစ်နေပါတယ်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဆန္ဒမူပြီးတဲ့နောက်ပိုင်းမှာလုံးဝမဟာစီရိတ်တာအနေနဲ့ဒီအမေရိကန်နိုင်ငံခရီးစဉ်မရှိတော့ဖြစ်နေပါတယ် ဘုန်းကြီးတို့ပဲကြွနေတဲ့အချိန်ဖြစ်နေပါအဲဒီတော့အခုဆရာတော်အဲ့လိုစီစဉ်မယ်ဆိုရင်သူတို့ဝမ်းတော်ဝမ်းသာလက်ခံပါလေဆိုတော့အဲ့ဒါနဲ့ပဲဆရာတော်ကြီးလျှောက်ပြီးတော့ဆရာတော်ဘဒ္ဒဘာစာရနဲ့ဒီမာစီရဲ့ဟောရစီရဆရာတော်ဘုရားကြီးကိုပြင်မာဆိုပြီးဘုန်းကြီးကိုယ်တိုင်မျက်လက်လိုက်ပြီးတော့လျှောက်ပြီးပြီးတော့ပြင်မာတယ်အဲ့ဒီမှာ2017ဘုန်းကြီးမကြွနိုင်ပါဘူးဆရာတော်ကြီးဟောရစီရဆရာတော်ကြီးဒီပြည်ကမှာ စီဆရာတော်ဘုရားကြီးအနေနဲ့မဟာစီဩဝါဒစီရဆရာတော်အနေနဲ့ကြွပြအောင်ဆိုပြီးတော့ဘုန်းကြီးစီစဉ်ပေးခြင်းဖြစ်ပါတယ်။အဲ့ဒီနေ့ကဘုန်းကြီးမရောက်နိုင်ဘူး။2013ဘုန်းကြီးရောက်တယ်။2014ဘုန်းကြီးရောက်တယ်။အခု2015ဆိုတော့ဒီမင်္ဂလာဓမ္မကျောင်းတိုက်ကြီးကိုဘုန်းကြီးတရားစခန်း၄ချိန်မြောက်တရားစခန်းဖြစ်ပါလေ။၄ချိန်မြောက်ရှိသွားပါပြီ။အဲ့တော့ဒီတရားစခန်းကိုဒီက ဆရာတော်ဥရမဓမ္မိနဲ့ဘီဘီအသင်းကြီးကဦးစီးပြီးတော့ပြည့်ဆောင်တဲ့ခါကျတော့ဘုန်းကြီးနေနဲ့ဝမ်းမြောက်ကျေးဇူးတင်တာကဘာလဲဆိုတော့ဒီကပြည့်ဆောင်လိုက်တဲ့အတွက်ကြောင့်အခြားအခြားမဟာစီတရားမဟာစီတတိပဋ္ဌာန်တရားကိုအထုလူကြတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးဒီအမေရိကန်နိုင်ငံထဲမှာလက်ပံပြီးတော့ပြည့်တဲ့ဌာနတွေဌာနတွေပေါ့သူတို့မှလည်းပဲအင်အားမရှိတော့ ဒီဘေဘီအသင်းကြီးကတော့အင်တာမန်အင်အားပထမဦးဆုံးဒါအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရိတ်တာဌာနကြီးဖြစ်ပါတယ်ပထမဦးဆုံးတည်ထောင်တဲ့ရိတ်တာဌာနကြီးဖြစ်တော့ဒီဌာနကြီးဟာအမေရိကန်နိုင်ငံမှာတော့ဒါမိခင်ဌာနကြီးပဲဖြစ်ပါတယ်ဓမ္မစီရဲ့မိခင်ဌာနကြီးပါပဲဒီနေရာအဲ့တော့ဒီနေရာကနေပြီးတော့ပြင်ပိတ်ပြီးတယ်ပြင်ပြီးတော့ဘုန်းကြီးကဒီနေရာကိုအထိုင်ထားပြီးတော့အခြား မာသတိပ္ပံတရားတွေကိုဆရာတော်ဘုရားကြီးရဲ့ကိုယ်စားနောက်ပြီးတော့အခုရွှေတော်ကုန်းဆရာတော်ဘုရားကြီးတို့ချမ်းမြေရိပ်တာဆရာတော်ဘုရားကြီးတို့နောက်ပြီးတော့တတ္တမရံဒီဆရာတော်ဘုရားကြီးတို့မကြွရောက်နိုင်တော့တဲ့နေရာဌာနတွေကိုဘုန်းကြီးကပခုံးပြောင်းယူပြီးတော့ဆရာတော်ဘုရားကြီးကိုကျေးဇူးဆက်ခွင့်ဒီတရားကြီးပြတ်တတ်ခွင့်ရတဲ့အတွက်ဒီ PPP အသိဉာဏ်နဲ့ဟောဒီ မင်္ဂလာရမဆရာတော်ဥဒ္ဓမသာမီတို့နောက်ပြီးတော့ဒီဟာဘုခင်မိသားတို့အထူးဘုန်းကြီးကကျေးဇူးတင်ပါတယ်။ဒါဘုန်းကြီးရဲ့ကျေးဇူးတင်တဲ့စကားပါ။ဒါတကယ်ကိုလည်းပဲဘုန်းကြီးအနေနဲ့အထူးကျေးဇူးတင်နေတာပါ။နောက်ပြီးပြီးအသင်းကြီးကလည်းပဲအင်တန်ကိုပြောရရင်တော့ဟိုမိဘတပွဲပေါ့။ဟောဘေးကဧကဌာနတွေပြင်တာတွေကိုလည်းပဲကျင့်တတ်လက်ခံပြီးတော့ ဘုန်းကြီးကိုကြောက်ဝင်ပေးတယ်ဘုန်းကြီးကပြောပါလေဒီကိုဒီဌာနကပြင့်နာဖြစ်တဲ့အတွက်ဘယ်ဌာနကပဲလိုခြင်းလိုခြင်းဘုန်းကြီးကိုတရားစခန်းပြစေခြင်းနဲ့ဆိုရင်ဒီဌာနကိုပဲတောင်းပါဘုန်းကြီးတာပဲအဲ့ဒီအကုန်လုံးပြီးပြပါလေဒီဌာနကိုပဲတောင်းပါတကယ်လို့ကိုယ်တိုင်အဆက်အသွယ်မရှိဘူးဆိုရင်ဆက်သွယ်နိုင်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေနဲ့ဒီဌာနကဆရာတော်ဘုရားသာမီထံကိုပဲလမ်းပြီးတော့လျှောက်ထားပြီးတော့ ရက်တွေပါလေအစီအစဉ်တွေကိုတောင်းပါဒါဘုန်းကြီးကိုယ်တိုင်ဘာမှလည်းမခံဘူးဘုန်းကြီးဒီမှာပဲညွှန်လိုက်တယ်နောက်ပြီးတော့လည်းဘုန်းကြီးရောက်လာလို့စွန်စားကွန်စားပြင်ရင်တောင်းမှဘုန်းကြီးလုံးဝလက်မခံပါဘူးတရားဆရာတော်ဘုရားတာမီးစီကိုပဲလွှတ်လိုက်တယ်ဘာကြောင့်လဲဘုန်းကြီးကိုဒီဌာနကပြင်ထားတာဒီဌာနကပြင်ထားတာဖြစ်တဲ့အတွက်ကြောင့်မို့ဒီဌာနကဆောင်ရွက်စီခြင်းတာဟူသမျှတွေကိုဘုန်းကြီးဆောင်ရွက်မယ်ဒီလိုပဲအဲစိတ်ထဲမှာထားပြီးတော့ဒီမှာပဲဥထားပြီးတော့ဆောင်ရွက်ပါတယ် ဒီဟာလည်းပဲမိခင်ဌာနကြီးပြီးပြီပေါ့တခြားရိတ်တာဌာနလေးအင်အားသေးတဲ့ရိတ်တာလေးတွေအင်အားမရှိသေးတဲ့ဌာနတွေကဒီမဟာစီတရားကိုနာကြားခြင်းနဲ့ကျင့်ပွားခြင်းနဲ့ဆိုတာတွေကိုစိတ်ချရှိနဲ့သိခံပြီးတော့အားလုံးကိုခွင့်ပြုပေးနေတာအဲ့လိုခွင့်ပြုပေးနေတဲ့အတွက်ခွန်ကြီးကဒီဌာနကြီးကိုခွန်ကြီးထူးကျေးဇူးတင်တယ်လို့ဆိုလိုရင်းပါပဲဒါကြောင့်မို့လေဒီဌာနကြီးကပြင်လို့ခွန်ကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ တရားတွေပြန်ပွားအောင်ဖြန့်မှုပင်ရတယ်။ဆရာတော်ဘုရားကြီးကိုဘုန်းကြီးကျေးဇူးဆက်ကိုရတယ်။ဆရာတော်ဘုရားကြီးတက်တော်တင်ရှားရှိစဉ်တုန်းကလည်းပဲဘုန်းကြီးကိုဆရာတော်ဘုရားကြီးဟာအထူးအလေးထားပြီးတော့မွေးမြူခဲ့တာဖြစ်ပါတယ်။ဆရာတော်ဘုရားကြီးကဘုန်းကြီးကိုအထူးအလေးထားပြီးတော့တည်ထံမွေးမြူထားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲတော့ဆရာတော်ဘုရားကြီးရဲ့ယုံကြည်အားကိုးလောက်ဘုန်းကြီးမှလည်းပဲလိုအပ်နေပါတယ်။ဆောင်ရွက်ဆရာရှိတယ်။ဒါကြောင့်ဘုန်းကြီးဒါလေးကို ဘာပဲဖြစ်ဖြစ်ဘုန်းကြီးရဲ့ရိတ်တာဌာနမှာအခုဒီနေ့ဆိုရင်ဆရာတော်ဥဒ္ဓမတာမီးစီကိုဘုန်းကြီးကလှမ်းပြီးတော့ကြောင်းပြပါဒီနေ့တလားလောက်ပဲဆောင်ရွက်နိုင်မယ်ထင်တယ်လူရိတ်တာမှာတွေးရိတ်တာမှာဆောင်ရွက်ဆရာတွေများနေလို့ပါဆိုတော့ဆရာတော်ဥဒ္ဓမတာမီးကဒီလိုဒီလိုပဲနောက်ဘက်ကပြင်ထားတာလေးတွေဒီပြီးတော့လက်ခံထားရဲဆိုတော့ဒီဆရာတော်လက်ခံထားရဲဆိုရင်လည်းအားလုံးဆောင်ရွက်ပါမယ်နောက်ထပ်တခြားပြင်ရင်လည်းပဲအဲ့ဒါလေးကိုတော့လက်မခံပါနဲ့လို့ဒီနေ့တော့တလားခွဲလောက်နေပြီ ပြန်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ရေးသားလေးကိုပြန်ပြီးတော့ဒီလိုဆောင်ရွက်ဆရာကြီးတွေဆောင်ရွက်ပြရစေဆိုပြီးတော့ရှောက်တာလို့ဒီနေ့တော့တလာဘွဲ့နေ့စဉ်တော့ဘုန်းကြီးနှလားနှလားဘုန်းကြီးဒီမှာလက်ပါပြီးတော့ဆရာဘုရားရဲ့ကျေးဇူးတွေကိုဆက်ခွင့်ရပါအဲတော့ဒီဌာနကတကယ်ကိုမိခင်ဌာနကြီးဘုန်းကြီးတို့ဟိုပြည်တွင်းကမာစီဌာနချုပ်ကြီးကမိခင်ဌာနကြီးဖြစ်တယ်လို့ဒီအမေရိကန်နိုင်ငံမှာဆိုရင်ဒီမင်္ဂလာဓမ္မကျောင်းတိုက်ကြီးကမာစီရိတ်တာကြီးရဲ့ ဒါမိခင်ဌာနကြီးပါပဲမာစီဌာနကိုကြီးမှတာဒီအမေရိကန်နိုင်ငံမှာမိခင်ဌာနကြီးဖြစ်ပါဒီဌာနကနေပြီးတော့ပဲဘုန်းကြီးကိုပြင်ပယူပြီးတော့ဆရာတော်ဘုရားရဲ့တရားတွေကိုပြသခွင့်ပေးတာဖြစ်ပါတယ်ဒါကြောင့်ဒီမှာရောက်တဲ့အခါမှာလည်းပဲဘုန်းကြီးတရားပြတဲ့အခါမှာဘယ်နေရာကိုပဲပြပြဘယ်ဌာနကိုပဲဘုန်းကြီးပြပြကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာတတိပဌာနာသုတ်တန်ကြီးကိုပဲ မူတည်ထားပြီးတော့ဒီတတိပဋ္ဌာန်တရားကိုပဲဟောကြားတော်မူပါတယ်။ဒါကြောင့်ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းပဲဘုန်းကြီးရောက်တဲ့ဌာနတိုင်းဌာနတိုင်းဒီတတိပဋ္ဌာန်အထုပုံကိုပဲအထူးအလေးထားပြီးတော့သင်ကြားပေးပါကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကလည်းဘုန်းကြီးကိုသင်ပေးထားတာလားဦးစင်းမိမိပြမယ်မိမိညွှန်ကြားမယ်တရားကိုယောဂီအားလုံးလိုက်နာတတ်အောင်နားလည်သဘောပေါက် ဘူးတင်ပြပေးဖို့လိုတယ်အာထုတ်တတ်ပြီဆိုရင်သူတို့ဆရာလွတ်အာထုတ်ကိုယ့်အိမ်ကိုအာထုတ်လို့လည်းရတယ်အဲတော့အာထုတ်နည်းကိုတော့ပိုင်ပိုင်ပိုင်ပိုင်နားလည်အောင်သင်ကြားပေးရတယ်ဆိုတာအရှင်တော်ဘုရားကြီးဟောတာပေးထားပါအဲလိုဟောတာပေးထားတဲ့အတိုင်းဒီဌာနတွေရောက်တိုင်းရောက်တိုင်းဗေဒနာရောက်ရောက်ဘုန်းကြီးဟောရင်တတိပ္ပံမယ်တတိပ္ပံသုတ်တန်ကြီးပဲကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဗာတရားဟောဟောခြင်းတဲ့သုတ်တန်ဟောဒီတတိပ္ပံကြီးတယ်ပဲ ဒီတိဋ္ဌာန်တရားကိုမပါနဲ့တုတ်တန်လည်းတော့မရှိဘူးအားလုံးဒီတိဋ္ဌာန်တရားနဲ့ပဲဆက်ပြီးတော့ဟောသွားတာရှိပါဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းခွန်ကြီးနေပဲဒီမင်္ဂလာရမကျောင်းတက်ကြီးကိုဆရာတော်ဘုရားကြီးခေါ်တော်မူတဲ့တတိပဋ္ဌာန်ဒေသနာတော်အတိုင်းပဲဆရာတော်ဘုရားကြီးရဲ့နီးကြကြခွန်ကြီးဟောကြားသင်ကြားပေးပါတယ်။နောက်ဆရာတော်ဘုရားကြီးဒီလိုဆေးစခန်းနေဆေးစခန်းအောင်ပွဲတွေ ကြွတိုင်းကြွတိုင်းဆရာတော်ဘုရားကြီးဟာယောဂီများကိုနောက်ဆုံးအောင်ပွဲနေ့မှာဩဝါဒချင်းမြင်တာတော့အပေပင်ငြိမ်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေဆိုတဲ့ဩဝါဒလေးပါနောက်ပြီးတော့နံပါတ်2ကထိုဉာဏ်ဖြင့်လည်းမတော်ပဲဆင်းရဲငြိမ်းပါစေဆိုတဲ့ဩဝါဒနောက်နံပါတ်3ဩဝါဒလေးကဖြစ်ပေါ်လာ냐စိတ်ကြမ်း냐 ပယ်ရှားနိုင်ပါစေဒီဩဝါဒလေး၃ချက်ကိုပြီးပြီးတော့ဆရာတော်ဘုရားကြီးဟာအပိတိုက်တော်တော်မူလေးရှိပါတယ်။ဒါကြောင့်ဒီနေ့မင်္ဂလာမှာကျောင်းတဲ့ကြီးမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းမာသတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုမှတ်ပေါ်များအားထုတ်ကြတဲ့ပုဂ္ဂိုလ်များအခုထိုက်တဲ့ဝိပဿနာဉာဏ်လေးတွေဖြစ်ပါတယ်။ဘုန်းကြီးကိုယ်တိုင်တရားပြတဲ့ဘုန်းကြီးကိုယ်တိုင်ရှင်းတတ်ပါတယ် ထိုက်တဲ့ဉာဏ်ကြီးဖြစ်ပါတယ်အချို့ချို့ပုဂ္ဂိုလ်များဆိုရင်ဒီထဲမှာအထက်ပိုင်းဉာဏ်ကြီးကြည့်အောင်ဖြစ်နေတာကိုလည်းတွေ့ရပါတယ်ဒါကြောင့်အင်မတန်အားရစရာကောင်းပါတယ်ဆရာတော်ဥဒ္ဓမတန်လေးနဲ့ပြီးပြီးအတင်းကြီးကျေးဇူးကြောင့်ရသော်ဗျာရဲ့ဒီမှာဆင်းရဲငြိမ်းချမ်းဖြစ်တဲ့သတိပ္ပံကျင့်ရတရားတွေဒီပုဂ္ဂိုလ်ကြီးကြင်ကြံအထုခွင့်ရတရားအသိဉာဏ်ဓူးတွေရရသွားတာဒါပြီးပြီးအတင်းကြီးရဲ့ကျေးဇူးတွေဖြစ်ပါတယ် ဒါကြောင့်အဲ့ဒီလောက်မိမိတို့ရတဲ့ဉာဏ်လေးနဲ့ကျင့်တဲ့အာရမနေပဲနဲ့အပေပေးငြိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ရောက်အောင်ကြိုးစားအထုစီခြင်းပါလေအပေပေးငြိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ဆိုတာဘုဒ္ဓပတ္တိမဉ္ဇဉ်ပူဉ္ဇဉ်ဖြစ်ပါတယ်အဲ့ဒီဉာဏ်လောက်ကိုရမယ်ဆိုရင်မိမိဟာအပေပေးကလုံးဝလုံရောက်ပါပြီဘယ်တော့မှအပေပေးကိုမကြောက်ရနိုင်တော့ပါဘူးဒါကြောင့်ဒီဆောင်ပုံလေးဆိုလိုက်မယ် အပေပေငြိမ်ခွင့်ပေပေငြိမ်ွယ်ဉာဏ်အဆင့်ဉာဏ်အဆင့်အသင်ရောက်ပါစေအသင်ရောက်ပါစေအပေပေငြိမ်ွယ်အပေပေငြိမ်ွယ်ဉာဏ်အဆင့်ဉာဏ်အဆင့်အသင်ရောက်ပါစေအသင်ရောက်ပါစေအပေပေငြိမ်ွယ်ဉာဏ်အဆင့်အသင်ရောက်ပါစေအပေပေငြိမ်ွယ် ဉာဏ်အစစ်အသင်ရောက်ပါစေယောဂီတို့ကိုဘုန်းကြီးအပေပင်ငြိမ့်နေလောက်တဲ့ဝိပဿနာဉာဏ်ကြီးဖြစ်ပုံအရိယာမဉာဏ်ဖြစ်ပုံကိုဘုန်းကြီးဟောပြီးခဲ့ပါပြီ။အဲ့ဒီဉာဏ်အဆင့်ကိုရောက်အောင်ကြိုးစားအထုပါလို့ဘုန်းကြီးတိုက်တွန်းလိုပါတယ်။ဒီရိတ်တာထဲမှာအခုတရားစခန်းဆယ်စခန်းလေးမှာအထုခဲ့တဲ့တရားတွေကိုဒီမင်္ဂလာဓမ္မကြောင်းတဲ့ဒီမှာထားမပြခဲ့ပဲနဲ့မိမိအိမ်ထီအောင်အပါယူသွားပါ ဒီအပါယူသွားပြီးတော့မိမိဆက်ပြီးကြိုးစားရင်ဒီအပေပင်ငိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ကိုသိကြပုံရမှာပါသို့တော့ဆရာတော်ဘုရားကြီးကအဲ့ဒီလိုအပေပင်ငိမ့်လောက်တဲ့ဉာဏ်အဆင့်လောက်နဲ့လေခုခုကိုရှင်းနှံ့မနေနဲ့ခုခုကိုအားရမနေပါနဲ့ဦးမြတ်စွာဘုရားရဲ့သာသနာတော်ရဲ့တကယ်အနှစ်သာရမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်အထူးအဖြင့်အရဟတမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ပဲဒါအနှစ်သာရပဲ မြတ်စွာဘုရားသာသနာတော်ကြီးရှိမှဒီဆင့်တွေကိုရောက်နိုင်အောင်ဟောပြောသင်ပြချင့်ကြံအထုနိုင်ခွင့်ရှိပါတယ်။သာသနာမရှိတဲ့သာသနာ့ဘာချိန်ကာကာလမှာဒီလိုတရားမျိုးကျင့်ဖို့အထုဖို့နေနေသာသာနာကြားဖို့တောင်ရှိပါဘူး။ဒါကြောင့်မိမိဟာအပေပင်ငိမ့်နိုင်လို့တဲ့ဉာဏ်ဆင်းလောက်နဲ့ကျင့်နိုင်မနေနဲ့။တကယ်တမ်းကြိုးစားအထုလို့ရှိရင်မိမိကိုယ်တိုင်ပါရမီတူးလည်းရှိမယ်ဆိုရင်ဆင်းရဲငြိမ်းတဲ့ ဉာဏ်စိတ်တိအောင်ရောက်နိုင်မှာဝိမု ക്തി ဒုက္ခဝိမု ക്തി ဒုက္ခဆိုတာလွတ်မြောက်မှုချမ်းသာဝိမု ക്തി ဆိုတာလွတ်မြောက်တာဘာကလွတ်မြောက်တာလဲကိလေသာဝကမ္မဝဝိပါကဝဒီဝဆင်းရဲအလုံးလွတ်မြောက်တာပေါ်လင်အောင်ပြောရရင်ကိုဆင်းရဲစိတ်ဆင်းရဲအလုံးလွတ်မြောက်သွားပြီအဲ့ဒီလွတ်မြောက်မှုချမ်းသာအဲ့ဒါအရတ္တမချမ်းသာကိုချမ်းသာတယ် ဒါကြောင့်အပေပင်ငြိမ်းတဲ့ဉာဏ်ဆင်းလောက်နဲ့ခြေနှံအာမရပင်နဲ့အဲဒီဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာဆိုတဲ့ဆင်းရဲအလုံးရဲ့လွတ်မြောက်တဲ့ချမ်းသာဆင့်ကိုရအောင်လေကြိုးစားပါဦးနဲ့ကိစ္စလိုက်သူဉဏ်ဖြင့်လဲသူဉဏ်ဖြင့်လဲမတော်ပဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲငြိမ်းပါစေ ထိုဉာဏ်ဖြင့်လဲထိုဉာဏ်ဖြင့်လဲမတော်ပဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲငြိမ်းပါစေထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ်းပါစေထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ်းပါစေတကယ်လို့မိမိမှာပါရမီမပြည့်စုံသေးလို့ ဒီတိပ္ပံတရားတွေနဲ့ဆက်လက်ကြိုးစားကြည့်ကြံပေါ်များအထုတ်ပါတယ်အထုတ်ပြီးမဲ့ပါရမီမပြည့်စုံသေးတဲ့အတွက်ကြောင့်ဆင်းရဲငြိမ်းတဲ့တကယ်ကိုရတ္တမိတ်နဲ့ပူညာမရောက်သေးဘူးဆိုရင်တောင်မှစိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့အနာဂတ်အဆင့်လောက်တော့ရအောင်အထုတ်ပါစိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့အနာဂတ်မြင်အနာဂတ်ဆင့်ရောက်ပြီဆိုရင်ဒီစိတ်ကြမ်းဒေါသကိုပယ်နိုင် ဘုန်းကြီးတို့တရားတွေကိုမပြတ်ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ဟာဒေါသကြီးနေတာတွေ့ရရင်တင့်တော်သလားမတော်ဘူးလားမတော်ပါဘူး။တုံးကကြီးတော့မကောင်းအထူးအဖြင့်ကမ္မထမ်းဆရာကမ္မထမ်းဆရာဒေါသကြီးရယ်ဆိုရင်ကိုယ်၌ကိုယ်ကပဲဒီမှာတရားကိုသူမပြည့်စုံနေတာသိကြတယ်။သူကိုယ်၌ကိုယ်ကပဲသူစိတ်ကြမ်းမိတောင်မပယ်နိုင်ဘူး မပင်နိုင်တော့သူညွှန်ကြားနေတဲ့တရားတွေအရလည်းပဲသူတောင်မပင်နိုင်တဲ့တရားတွေပဲတကယ်တမ်းကျတော့ဒီအနာဂမ်မဲ့နဲ့မပင်နိုင်တောင်မှဆင်ခြင်ပြီးတော့တော့ပယ်တင်တာပေါ့ဒါကမ္မထမ်းဆရာပဲနိကမ္မထမ်းတရားတွေညွှန်ကြားနေတဲ့ပုဂ္ဂိုလ်လေညွှန်ကြားနေတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကဒေါသတကြီးဖြစ်နေတယ်ဆိုရင်ဒီတရားကဘယ်လိုလုပ်ပြီးတော့လောဘငြိမ့်ပြီးလဲဒေါသငြိမ့်မလဲ ဒီပုဂ္ဂိုလ်ပေးတဲ့တရားတွေကိုကိုယုံကြည်ကြည်အားထုတ်လို့ဖြစ်ပါအောင်မလားစဉ်းစားကြည့်ပေါ့ဒါကြောင့်မို့ကမ္မဋ္ဌာန်းဘုန်းကြီးဟာကမ္မဋ္ဌာန်းဆရာသိရေးကြည့်ပါကမ္မဋ္ဌာန်းဆရာရေးကြည့်တယ်လို့အဲ့ဒီကမ္မဋ္ဌာန်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းရေးကြည့်ပါတရားတွေအားထုတ်နေတယ်တရားတွေလည်းမပြတ်တမ်းလည်းပဲလေ့လာနေတယ်တချို့ဆိုရင်ဟိုဘက်ကဆယ်စခန်းဆိုလည်းသွားလိုက်ဥပမာ9ရက်စခန်းဆိုလည်းသွားလိုက်9ရက်စခန်းဆိုလည်းသွားလိုက်ဘုန်းကြီးတို့ဒီမှာတော့မသိဘူးပေါ့မြန်မာနိုင်ငံမှာတော့အဲ့ဒီလိုလက်ပါဝင်နေတယ် လက်ပါပြီးတော့ဘယ်နိုင်ငံ9ရက်စခန်းနဲ့ဘယ်မှာ9ရက်စခန်းနဲ့ဘယ်မှာ10ရက်စခန်းနဲ့လက်ပါဝင်နေဒါပေမဲ့ပြန်လာတော့လေပါမှမထူဘူးဟိုးတရားရေးစခန်းမှာလည်းရံဖြစ်ပြန်လာနေရာလူပြီးရံဖြစ်ပြန်လာသူကကြောင်းကြီးဝါကြောင်းကြီးဝါနေတဲ့အခါကျတော့ဘိုလ်လုံးနေတော့အဲတော့ဘိုလ်လုံးကြီးရောက်တဲ့စခန်းမှာရံဖြစ်ပြန်လာတာဘာမှလည်းဘာမှမဖြစ်ခဲ့ဘူး ဘာမှမပြည့်စုံဘူး။အဲတော့ဒီတရားတွေအထုနေပါတယ်ဆိုပြီးတော့အဲဒီလိုဒေါသတွေကြီးပြီးမတက်အဆင်မပြေတာတွေဖြစ်ရင်ဒီပုဂ္ဂိုလ်သူကိုယ်တိုင်သိက္ခာကြတယ်လို့သူအထုနေတဲ့တရားတွေဟောသိက္ခာမကြဘူးလား။သိကြပါဘူး။ဘုန်းကြီးအမှန်တန်ဘုန်းကြီးတို့ဒါတွေကိုပဲဘုန်းကြီးတို့မြန်မာနိုင်ငံဆိုရင်လည်းဘုန်းကြီးတို့ယောဂီများကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာဘယ်လိုတရင်သုံးတော်မူခဲ့လဲ။ဘယ်လိုနေတော်မူခဲ့လဲ။ဆရာတော်ဘုရားကြီးဟာ ဆရာတော်ဘုရားကြီးစိတ်ဆူဒေါသထွက်တယ်ဆိုတာတစ်ချိန်မှမတွေ့ခဲ့ဘူးဘုန်းကြီး၁၇နှစ်ဆရာတော်ဘုရားကြီးခြေတော်ရင်မှနေတာပါခြေတော်ရင်မှဆိုတာခြားတန်ခါတွေလိုအဝေးမဟုတ်ပါဘူးဆရာတော်ဘုရားကြီးကတကယ်ခြေတော်ရင်ဆရာတော်ဘုရားကြီးရဲ့ခြေရင်အနိကဆရာတော်ဘုရားကြီးကိုဘုန်းကြီးပွေ့ဖက်ပြီးတော့ပြုစုလာခဲ့တာပါဘယ်ချိန်ကမှဘုန်းကြီးကိုငေါက်လိုက်တာမျိုးမရှိပါဘူးဘုန်းကြီးတခါမှမမှတ်ရရရှိပါတယ်မမှတ်ရရတခုရှိပါတယ်မမှတ်ရဘုန်းကြီး မှားပါတယ်ဆရာတော်ဘုရားကြီးနဲ့ပြည်တွင်းမှာခီးစဉ်ဆရာတော်ဘုရားကြီးကဆောင်ပုဒ်လင်္ကာလေးတွေရေးရေးထားပါတယ်စာရွက်ကလေးတွေနဲ့ဆောင်ပုဒ်တရားဟောမယ်ဆိုရင်ဒီဆောင်ပုဒ်လင်္ကာစာရွက်ကလေးကိုဒီလိုလေးကြည့်ပြီးတော့ဒီဆောင်ပုဒ်လင်္ကာစာရွက်ကလေးကြည့်ပြီးဆရာတော်ဘုရားကြီးကဟောသွားတာလေသူရေးထားတဲ့ဆောင်ပုဒ်လေးအဲ့ဒါနဲ့ခီးစဉ်ကိုဆရာတော်ဘုရားကြီးကမြို့သုံးမြို့ထင်ပါတယ်ခီးစဉ်သွားအဲ့ဒီမှာဘုန်းကြီးကလိုက်ရတယ် လိုက်တဲ့အခါမှာဆရာတော်ဘုရားကြီးရဲ့အသုံးဆောင်ပစ္စည်းတွေဘုန်းကြီးကအကုန်လုံးထည့်ဆရာရှိတတ်တယ်။အကုန်လုံးထည့်ပြီးတော့ဘယ်နှရက်ကြွမယ်ဆိုရင်တပတ်ဆိုရင်တပတ်10ရက်ဆိုရင်10ရက်15ရက်ဆိုရင်10ရက်သင်္ကန်းဘယ်နှစုံထည့်မယ်ဘာလောက်ထည့်မယ်အကုန်ပေါ့ပြိတ္တရာရှိပါဆရာတော်ဘုရားကြီးကလည်းတပိတ်ပါတယ်ဘုန်းကြီးကလည်းတပိတ်ပါတယ်။ဘုန်းကြီးတို့ထူးခြားချက်ကကျေးဇူးရှင်မာသီဆရာတော်ဘုရားကြီးပဲခရီးကြွကြွပြည်ချင်းကြွကြွပြည်ပကြွကြွတပိတ်အမြဲတမ်းတွေ့ကြတယ် မိမိတို့ဟောမဲ့တရားကိုနာမဲ့လို့ရှိရင်ဟောတဲ့ဆုံးမကြွေးလို့ရှိရင်ကုသပိတ်နဲ့ဆုံးခံစားပြီးဟောတဲ့ဘာမှတရားဓမ္မတွေကိုအပူမရှာရဘူးတဲ့တပိတ်နဲ့ကြွအဲ့တော့တပိတ်ပြိတ္တာဘုံရဲ့အပြည့်စုံတယ်အဲ့ဒီမှာဥစဉ်နဲ့ဆရာတော်ကြီးကဒီခုခီးစဉ်မှာတဲ့ခန္ဓာ၅ပါးတရားကိုဟောမယ်တဲ့အဲ့ဒီတရားဆောင်ဖို့တည် အခန်းထဲမှာရှိတယ်ဥစဉ်အဲ့ဒီကကြည့်ပြီးတော့အဲ့ဒီခန္ဓာငါးပါးတရားဆောင်ဖို့တည်ယူခဲ့တဲ့မြမဘုရားဆိုပြီးတော့ဘုန်းကြီးယူတော့အဲ့ဒီမှာဒီသွားဖို့ရလေးနေလာတဲ့ခါကျတော့အဲ့ဒီနားမှာဒီဆောင်ဖို့ထုတ်စာအုပ်ထုတ်တွေကဆံရွက်ထုတ်တွေကလက်ထုတ်သုံးထုတ်ရှိတယ်ဘုန်းကြီးလည်းပဲသိချာမချိမိဘူးဒီဆောင်ဖို့တရားအလုံးခန္ဓာငါးပါးတရားတော့ဆောင်ဖို့တွေပဲထင်ပြီးတော့ဘုန်းကြီးဒီကအထုတ်ကြီးထုတ်ဆွဲပြီးကားတော့တင်တာ ဒီလည်းမကြည့်ဖြစ်သေးဘူးအဲ့ဒါလည်းကားပေါ်တင်လာကားပေါ်တင်ပြီးတော့ဟိုမှာရောက်တဲ့အခါအဲ့ဒီမြို့မှာတရားဟောတော့ညနေ6နာရီခွဲ9နာရီဆိုရင်တရားဟောမယ်အဲ့ဒီမှာ9နာရီလောက်ဆရာတော်ဘုရားကြီးကဥစဉ်နဲ့တရားတောင်းရှိတဲ့ပုဂ္ဂိုလ်တွေကိုဒီနေ့ဟောမယ်တရားဆောင်ဖို့ဒီပေးလိုက်တဲ့သူတို့ဝေပေးလိုက်မယ်တရားဓမ္မတွေဆရာတော်ဘုရားကြီးအဲ့ဒီဆောင်ဖို့လေးတွေဆောင်ဖို့ဆရာတော်ကြီးတွေဝေပြီးတော့ ပိဋကလည်းဆောင်ဖို့စာဝင်ကလေးတွေကြည့်ဖို့ဆရာတော်ဘုရားကြီးလည်းဆောင်ဖို့စာဝင်တွေကြည့်ပြီးတော့တရားဟောလို့ရှိပါတယ်အဲ့ဒီကြတော့မှဆောင်ဖို့တွေဝေဖို့ပေးခိုင်းတဲ့အခါကျတော့မှဘုန်းကြီးအဲ့ဒီဆောင်ဖို့ထုတ်အထုတ်ကြီးကိုယူပြီးတော့ပေးမလို့လို့တော့မှခန္ဓာငါးပါးတရားမဟုတ်ပဲနဲ့မဂ္ဂင်ရှိမှတရားဖြစ်နေတရားဆောင်ဖို့လွယ်ပါတရားဆောင်ဖို့လွယ်သွားတဲ့အခါဘုန်းကြီးနဲ့ခေါင်းတော်ကကြည့်ဘာလို့မှမသိတော့ဘုရားလည်းဟောတော့မယ် တရားနေလေရန်ကုန်မြို့ပြန်ယူဖို့ဆိုတာလေဘလို့မှမဖြစ်နိုင်တဲ့လမ်းပဲဝေးပဲအဲ့ဒီကကျင်းပပြီးတော့ဥဆောင်ပင့်နေဆရာတော်ကြီးကလည်းဟာဒုက္ခပဲကိုလိုလေးဘယ်လိုလုပ်မလဲဒုက္ခမဆရာကလည်းမှားနေအဲ့ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆရာတော်ကြီးနဲ့လည်းအဲ့ဒီဆရာတော်ကြီးကလည်းမကန့်ရဲဘူးအဲ့ဘုန်းကြီးကဒီဘာပဲဖြစ်ဖြစ်ဆရာတော်ကြီးကသွားလျှောက်มาပဲအဲ့ဒီမှာသံဃာတို့ကြီးဆွဲပြီးတော့သံဃာဆရာတို့ကြီးဆွဲပြီးတော့ဆရာတော်ကြီးနဲ့ပေါ့ ဓမ္မဘုရားလို့တပည့်တော်ခန္ဓာ၅ပါးတရားကိုဆောင်ပုံမှတ်ပြီးတော့တပည့်တော်ယူလာတာခုမဲခင်၈ပါးတရားဆောင်ပုံစာယူကြီးဖြစ်နေပါလေဗျာနင်းဦးစင်ကလည်းတေချာမကြည့်ပဲကိုတော်တော်နေရာမကျတာပဲဒါဘုန်းကြီးဘုရားမှာအပြင်းထန်ဆုံးစကားပဲဒါဆရာတော်ဘုရားကြီးနားမှာ၁၇နှစ်နေခဲ့တဲ့အချိန်မှာဟိုတော်တော်နေရာမကျတာအဲတော်တော်နေရာမကျတာကိုတဲ့ တော်တော်နေရာမကျတာကိုဆိုတာပြောလိုက်တာဒါပြည့်တယ်ဆုံးစကားပဲကေကေကေအဲ့ဒီဆောင်ပုဒ်တွေဝေခံလိုက်ဒီလိုမိခင်ရှိပါတရားဟောတာပေါ့ဆိုပြီးဆရာတော်ပြရအဲ့ဒီဆောင်ပုဒ်တွေဝေခံပြီးတရားဟောတာအဲ့ဒီကြမှာဟိုကျောင်းကဆရာတော်ကြီးကတပြင်းချအဲ့မှာဆရာတော်ပြရဲ့အပြင်းထန်ဆုံးစကားကိုလည်းပဲသူလည်းပဲကြားဘူးသွားတယ်။ဩဆရာတော်ဘုရားကြီးဟာဒေါသဘာမှမရှိပါပဲလား ပြင်းထန်သောစကားဥစဉ်တင်နေရမကြတဲ့ခုဆိုတာဒါပြင်းထန်သောစကားပဲဒါကြောင့်ဆရာတော်ဘုရားကြီးကဒေါသတွေအမတန်ကင်းတော်မူပါလေလောဘကင်းတာကိုလည်းပြောအောင်ပဲဆိုရင်လို့ဘုန်းကြီးကဆရာတော်ဘုရားကြီးနဲ့ကိုလာသမျှပုဂ္ဂိုလ်တွေကိုဘုန်းကြီးကဆရာတော်ဘုရားကြီးကရောက်အောင်ပို့ပေးရတယ်အဲဒီမှာဒီပြည်ပကနေပြီးတော့လာတဲ့ပုဂ္ဂိုလ်တွေဒီဘခီးစဉ်ကနေပြန်လာတဲ့ပုဂ္ဂိုလ်တွေစသည်ပေါ့ဗျာ လာပြီဆိုရင်ထူးထူးခြားခြားပစ္စည်းတွေမုံမုံမြတ်မြတ်ပစ္စည်းတွေဆရာတော်ဘုရားကြီးကိုလှူဖို့တန်းဖို့ပန်လာတယ်လူဘုတန်းဖို့ပန်လာတဲ့အချိန်မှာဘုန်းကြီးကလိုက်ပေါ်လာအဲ့ဒီအချိန်မှာဆရာတော်ဘုရားကြီးကသူ့အလုပ်သူ့လုပ်နေတာသူကဘာလဲဆိုရင်ချမ်းပြူနေတယ်ဆရာတော်ဘုရားချမ်းပြူတဲ့ကံမှာလည်းအဲ့ဒီခေတ်ကလက်မိတ်ဆက်ကလေးတွေကိုတိုက်ဖိုက်နေလက်ညှိုးလေးတစ်ချောင်းနဲ့ဆရာတော်ဘုရားကြီးကဒီလိုလေးကြိုက်နေတာသူကသူပဲအမှားမရှိဘူးအမှားရမရှိဘူးချမ်းတစ်ခါလေးပြူတာဒီစာရွက်နဲ့ပဲလက်မိတ်ဆက်နဲ့ပဲကြိုက်ပြီးပြူတယ် အဲဒီမှာသူရေးနေတယ်သူကသူရေးကြီးဆောင်ရွက်ဆရာရှိတဲ့ဆောင်ရွက်နေတရားဘုန်းကြီးနဲ့ဟိုဧည့်သည်ရောက်လင်းကြည့်ပြီးပြီဆိုမှအဲဒီမှာလင်းပြီးတော့ဒီဘက်ကိုလှည့်လိုက်တယ်ဆုံးလက်ကရထိုင်လေးနဲ့လှည့်လိုက်อืมတပြင်းနေချာတခါတော့လည်းပါရီလေတခြားဆရာတို့တွေလူလည်းကုသိုလ်ရပါတယ်ဒီလားလူမမဟုတ်ပါဘူးတဲ့ကဲလောဘကြီးတာလားလောဘမဲတာလားလောဘပါ ဒီဒီလာလူမမဟုတ်ပါဘူးတဲ့တခြားဆရာတော်ကြီးလူလည်းကုသိုလ်ဖြစ်ပါလေတဲ့အဲဒီမှာဒီမှာတော့အလုပ်တွေပြက်ကုန်ပြီဆိုပြီးတော့အဲဒီမှာဒါတွေမှာချက်ပြီးတော့ခဲခဲခဲခဲခဲဆိုပြီးတော့ဩကာလဆိုကြတော့ဩကာလဆိုကြတော့ပြီးလို့ဆရာတော်ကြီးစုပေးပြီးပြီဆိုရင်ပြန်တော့မပြန်လဲစကားမပြောတော့ဘူးလက်လက်လက်ကြည့်တော့သူစားလို့ပြန်ပြန်ဒါကတော့ကိုပဲဆရာတော်ဘုရားကြီးကစုပေးပြီးပြီဆိုရင်ပြန်တော့ ဒီမှာဆက်ထိုင်နေဖို့လည်းပိုပဲသူသူ့ကိုလှည့်ပြီးတော့ဘာမှမေးမှမဟုတ်တော့ဘူးဆရာတော်ရဲ့သူစားသူပဲတည်နေတယ်သူစားသူပဲလုပ်နေတယ်အဲဒီလိုလောဘဒေါသတွေနေပါတယ်ဆရာတော်ဘုရားကြီးကိုတော်တိုင်းအဲတော့လောဘဒေါသနေတယ်ဆိုတာလောဘဒေါသကင်းတဲ့နိဗ္ဗာန်ဆိုတာလောဘရှိရလားရှိပါဘူးဒေါသရှိရလားရှိပါဘူးမောဟရှိသလားရှိပါဘူးဒီနိဗ္ဗာန်ဆိုတာဘာလဲဆိုရင်လောဘကင်းတာနိဗ္ဗာန်ဒေါသကင်းတာနိဗ္ဗာန်မောဟကင်းတာနိဗ္ဗာန်ပဲခွင့်လို့ဆရာတော်ကြီးမှာဒါပဲ လုံးဝဒါတွေမရှိဘူးခင်တယ်အဲ့လိုခင်တဲ့အတွက်ကြောင့်ဘုရားစွမ်းနိုင်တဲ့များဆရာတော်ဘုရားကြီးရဲ့အနိနာမှာနေခဲ့တဲ့အတွက်ဘုရားစွမ်းနိုင်တဲ့များဆရာတော်ဘုရားကြီးရဲ့အဆုံးအမဆရာတော်ဘုရားကြီးရဲ့ဩဝါဒဆရာတော်ဘုရားကြီးနေတဲ့တရင်သုံးတယ်လို့ကို့မှာဒါတွေမပယ်နိုင်သေးပါဘူးဘုရားကုထုစင်မှာသို့တော့ဆရာတော်ဘုရားကြီးဒီလိုတရင်သုံးဒီလိုနေထိုင်တဲ့အတွက်ကြောင့်အဲ့ဒီကဓာတ်တွေကိုကိုယ်စီကိုကူးယူတာအဲ့ဒီလောက်ဘုန်းကြီးတို့လည်းပဲ ကြိုးစားပြီးတော့ဆရာတော်ဘုရားကြီးရဲ့တိခံမှုမျိုးဆရာတော်ဘုရားကြီးရဲ့ဒီနေထိုင်မှုမျိုးတွေကိုဘုန်းကြီးတို့စွမ်းနိုင်ဆုံးအတတ်နိုင်ဆုံးကြိုးစားပြီးတော့နေထိုင်ပါတယ်။ဒါကြောင့်ဘယ်လိုမှဒီအထက်တမညာပူညာဆိုရဲဆင်းရဲငြိမ်းတဲ့ဒီအဆင့်ထိအောင်ကိုပါရမီမရှိလို့မရောက်နိုင်ရင်ဒေါသကင်းတဲ့အနာဂါမိပညာပူညာတော့တော့ရအောင်အထုပါတဲ့ဆရာတော်ဘုရားကြီးကဒီဒေါသရှိနေတာ ဘေးကပုဂ္ဂိုလ်ကြီးမြင်လိုက်ရင်ဒီပြီးတော့ထင်ရှားတယ်လောဘကဒီလောက်မထင်ရှားဘူးဒေါသကပိုပြီးမထင်ရှားဘူးလားထင်ရှားပါဘူးထင်ရှားတယ်တရားအထုတ်နေတဲ့ပုဂ္ဂိုလ်နဲ့ရောဒီဒေါသကြီးကြီးနေရင်တင့်လျော်သလားမလျော်ဘူးလားမလျော်ပါဘူးတရားပြနေတဲ့ကမ္ဘာတန်းဆရာရောဒေါသကြီးကြီးနေရင်တင့်လျော်ပါမလားတင့်လျော်ပါဘူးဒါကြောင့်ဆရာတော်ဘုရားကြီးကအဲ့ဒီစိတ်ချမ်းဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်ဆင်ရအောင်အထုတ်ပါတကယ်လို့ဒီဉာဏ်ကိုတောင်မရောက်နိုင်တော့ဘူးဆိုရင် ရှုမှတ်မှုလေးနဲ့ဒီဒေါသကိုပယ်လိုက်ပါဘာနဲ့ပယ်ခိုင်းတာရှုမှတ်မှုလေးအဲ့ဒီဒေါသဖြစ်နေတာလေးကိုဒီဒေါသစိတ်လေးကိုရှုမှတ်လိုက်ပါတဲ့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးရင်ဒေါသဖြစ်ရင်ဒေါသဖြစ်တယ်ရှုမှတ်လိုက်ပါတဲ့အဲ့ဒီလိုရှုမှတ်ပြီးတော့မှမပယ်နိုင်ရင်ဆင်ခြင်ပြီးတော့ပယ်လိုက်ပါဘယ်လိုပယ်ရမလဲဆင်ခြင်ပြီးတော့ပယ်ရပါဟောငါတရားတွေပြနေငါတရားတွေဟောနေငါတရားအားထုတ်နေ ဒီလိုဆင်းရဲကင်းငြိမ်းချမ်းဖြစ်တဲ့တရားတွေဟောနေတဲ့ပုဂ္ဂိုလ်ကဒေါသဖြစ်လို့မသိတော့ပါဘူးကိုယ့်အကူဆင်းရဲမှာတရားအထုတ်နေတဲ့ပုဂ္ဂိုလ်ကလည်းဟောငါတရားတွေဒီလောက်တောင်အထုတ်နေပြီးတော့ငါဒီဒေါသကြီးပြုစီသူစီမှာဒေါသတကြီးဖြစ်နေလို့ငါမသိတော့ဒါလေးကိုငါပြန်နေအောင်ပြန်မဆိုပြီးကိုယ့်အကူဆင်ခြင်ပြီးသိခံပြီးတော့ပယ်လို့ရောမရဘူးလားမရပါဘူးဗျာဒါကြောင့်ဆရာတော်ဘုရားကြီးကနောက်ဆုံးပြီးဟောတာအနေအားဖြင့် ဖြစ်ပေါ်လာများစိတ်ချမ်းများပယ်ရှားနိုင်ပါစေလို့ဒီဩဝါဒလေးပေးပါတယ်ဒါလေးကိုချပေးမယ်ဆိုလိုက်အောင်ဖြစ်ပေါ်လာများဖြစ်ပေါ်လာများစိတ်ချမ်းများစိတ်ချမ်းများပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဖြစ်ပေါ်လာများဖြစ်ပေါ်လာများစိတ်ချမ်းများစိတ်ချမ်းများပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေ ဖြစ်ပေါ်လာများစိတ်ချမ်းသာထေရှားနိုင်ပါစေဖြစ်ပေါ်လာများစိတ်ချမ်းသာထေရှားနိုင်ပါစေဒါကြောင့်ဒီနေ့ကျေးဇူးရှင်မသိဆရာတော်ဘုရားကြီးကတရားစံအောင်ပွဲတိုင်းအောင်ပွဲတိုင်းတရားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုအားပေးတိုက်တွန်းတဲ့အနေအချင်းနံပါတ်1ပြည်ပြည်ညီညီဉာဏ်စိတ်ကိုရောင်းအားထုတ်ကြပါ ဟုတ်တယ်မဟုတ်လားဓမ္မဘုရားသာသနာတော်နဲ့တွေ့ရချိုးနာမည်လူဖြစ်ရချိုးနာမည်အဲ့တော့ဒီဉာဏ်အဆင့်လောက်တဲ့ပုဂ္ဂိုလ်လည်းရှင်းနာမနေနဲ့သာသနာတော်ကြီးနဲ့တွေ့ရတဲ့အခါမှာတကယ်သာသနာတော်ရဲ့အနှစ်ဖြစ်တဲ့တကယ်ဆင်းရဲငြိမ်းတဲ့အတ္တမညာပူညာရအောင်လည်းပဲဆက်ပြီးတော့အထုပါဆရာတော်ဘုရားရဲ့တက်တော်နေတကယ်လို့ဗာမီမရှိလို့မိမိတို့မှာအဲ့ဒီအတ္တမညာပူညာထိအောင်အာမထုံနိုင်ဘူးဆင်းရဲငြိမ်းလောက်တဲ့ဉာဏ်ဆင့်ကို မရောက်နိုင်ဘူးဆိုရင်လည်းဒေါသကင်းနိုင်တဲ့ဒေါသပယ်နိုင်တဲ့အနာဂတ်ဆင့်လောက်ရအောင်အထုပါတကယ်လို့မှအဲ့ဒီအနာဂတ်ဆင့်တရားကိုမရောက်နိုင်ဘူးဆိုရင်ဒီဒေါသစိတ်ကြမ်းကြီးကိုမိမိတို့ရှုမှတ်မှုလေးနဲ့ယောဂီပြီးပြီးဝိပဿနာယောဂီပြီးပြီးရှုမှတ်မှုနဲ့ပယ်ပါဒီရှုမှတ်မှုနဲ့မှာပယ်လို့မရရင်ဆင်ခြင်ပြီးတော့ပယ်ပါဒါကြောင့်ဘုန်းကြီးတို့ယောဂီများဒီနေ့မင်္ဂလာရမဓမ္မမိသားစုများဒီဩဝါဒ၃ချက်အတိုင်း တိုင်းနာပြီးတော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားရဲ့ဥပနိတရားတိုင်းဒီသတိပဋ္ဌာန်ဝိပဿနာတရားတွေကိုစဉ်းလိုက်ပြီးတော့ရှုမှတ်ပွားများအထုပါဆင်းတဲ့ရှုမှတ်ပွားများအထုရင်ဒီသတိပဋ္ဌာန်တရားတွေပြန်ပွားရေးအတွက်ဒီမင်္ဂလာရမကျောင်းတဲ့ဆရာတော်ဝိဓမသာမိခွေမိန်ဒနဲ့ BBA အသင်းကြီးများနဲ့အတူလက်တွဲပြီးတော့ ဒီမဟာစေတတိပဋ္ဌာန်တရားတွေပြန်ပွားရေးအတွက်သာသနာပြုနိုင်ကြတဲ့ပုဂ္ဂိုလ်တူပုဂ္ဂိုလ်များများဖြစ်ကြပါစေ။ကျေးဇူးတင်ပါတယ်ဆရာ။